ခန်းကြီး9အငယ်1မှ8ထိုအခါယောက်ျားမိန်းမတို့သည် အမျိုးသားချင်းယူရသူတို့ကို အလွန်အပြစ်တင်၍မိတမ်းကြ၏အချို့ကလည်းငါတို့နှင့်သားသမီးများစွာရှိကြ၏သူတို့အသက်မွေးလောက်အောင် စားစရာဆန်စပါးကို အပေမှာရနိုင်မည်နည်းဟုဆိုကြ၏အချို့ကလည်းငါတို့သည်လေယာဥယျင်အိမ်တို့ကိုပေါင်ထားပြီးအစာခေါင်းမသောကာလ ဆန်စပါးကိုအပေမှာရနိုင်ပါမည်နည်းဟု ဆိုကြ၏အချို့ကလည်းငါတို့သည်အခွန်တော်ကို ပေးเสียရှိစေခြင်းငှာလေယာဥယျင်အတွက်ငွေကိုချေးယူပြီးယခုမှငါတို့ကိုခန္ဓာသည်အမျိုးသားချင်းတို့၏ကိုခန္ဓာကဲ့သို့ဖြစ်၏ငါတို့သားသမီးသည်သူတို့သားသမီးကဲ့သို့ဖြစ်ကြ၏ငါတို့သားသမီးကို ရောင်း၍ကျွန်ခံစေရမည်လောကျွန်ခံပြီးသော သမီးတို့ကိုလည်းရွေးခြင်းဟံမတတ်နိုင်။ပိုင်ရင်လေယာနှင့်ဥယင်တို့သည် သူတပားလက်သို့ရောက်လေပြီတကားဟုဆိုကြ၏။ထိုတို့အပြစ်တင်မိတမ်းသောစကားကိုငါသည်ကြားသောအခါအလွန်ညှို့ငယ်သောစိတ်ရှိ၍ကိုယ်လိုလျောက်ဆင်ခြင်ပြီးမှမူမနှင့်မင်းအရာရှိတို့ကို ခေါ်၍တင်တို့သည်အမျိုးသားချင်းတို့၌ အတိုးစားတတ်ကြသည်တကားဟုဆုံးမသဖြင့်သူတို့တစ်ဖက်၌လူအများတို့ကို စုဝေးစေလျက်တပန်းမျိုးသားတို့လက်၌ကျွန်ခံသောငါတို့ညီအကိုယူဒလူတို့ကိုငါတို့သည်တတ်နိုင်သမျှအတိုင်းရွေးနှုတ်ပြီးမှသင်တို့သည်ညီကိုတို့ကိုတဖန်ရောင်းဦးမည်လောသူတို့သည်အမျိုးသားချင်းတို့တွင်အယောင်ခံရမည်လောဟုဆိုလျင်သူတို့သည် ပြန်ပြောเสียမရှိတိတ်ဆိတ်စွာ နေကြ၏ အငယ်9မှ13ငါကလည်းတင်တို့ပြုသောအမှု မကောင်းပါတကားငါတို့ရန်သူဖြစ်သော တပန်းမျိုးသားတို့သည်ငါတို့ကို ကဲ့ရဲ့မည်ဟုစိုးရင်၍ငါတို့၏ဖျားသခင်ကို ကြောက်ရွံ့သောစိတ်နှင့်တင်တို့ကျင့်တင့်သည်မဟုတ်လောငါနှင့်ငါညီငါကျွန်တို့သည်လည်းလူများတို့၌ငွေနှင့်ဆန်စပါးကိုခွဲယူပိုင်သည်မဟုတ်လောအတိုးစားသော အမှုကိုပယ်ဖြတ်ကြပါလော ယနေ့ပင်သူတို့လေရာစပြည့်ဥယင်တန်လွင်ဥယင်အိမ်ယာကို၎င်းသူတို့၌ခွဲယူပြီးသောငွေဆန်စပါးစပြည့်ရီစီအချို့ကို၎င်းပြန်ပေးကြပါလောဟုဆိုသောသူတို့ကပြန်ပေးပါမည်ဘာမျှမတောင်းမယူပါကိုရောမိန်တော်မူသည့်အတိုင်းပြုပါမည်ဟုဝန်ခံကြ၏ထိုသောယေပရောဟိတ်တို့သည်ဂတိထားသည့်အတိုင်းပြုအပ်မည်အကြောင်းငါသည်သူတို့ကိုခေါ်၍ ကျိန်ဆိုစေပြီးမှ ကိုယ်ကပိုက်ကိုခါလျက်ဂတိပြတ်သောသူအပေါင်းတို့ကိုဘုရားသခင်သည်အိမ်တော်အမှုတော်တဲကဤသို့ခါလိုက်တော်မူပါစေသော သူတို့သည်ဤသို့ခါပစ်လိုက်ခြင်းကိုခံရကြပါစေသောဟုဆို၍စီဝေသောသူအပေါင်းတို့သည် အာမင်ဟုဝန်ခံ၍သာဝရဘုရားကိုချီးမွမ်းကြ၏လူများတို့သည်လည်းဂတိထားသည့်အတိုင်းပြုကြ၏ အငယ်14မှ19ထိုမှတပါယူဒမျိုးဝန်အရာကိုငါခံသောအချိန်အာတဇီရစ်မင်းကြီးနန်းဆန်30မှစ၍32နှစ်တိုင်အောင်32နှစ်ပတ်လုံးငါနှင့်ငါညီတို့သည်မြို့ဝန်ရိတ်ခါကိုမစားအရင်မြို့ဝန်တို့ကို လူများတို့သည်ကြွေးရကြ၏မုံနှင့်စပြည့်ကို၎င်းတနေ့လျင်ငွေ40ကို၎င်းပေးရကြ၏ မင်းလူလင်ဤစေစားခြင်းကိုလည်းခံရကြ၏ငါမူကားဖျားသခင်ကိုကြောက်ရွံ့သောကြောင့်အရင်မြို့ဝန်ကဲ့သို့မပြု ထိုမှတပါငါသည်မြို့ရိုးကို အမြဲလှုပ်၍နေ၏ငါနှင့်ငါကျွန်တို့သည်လေယာကိုမဝဲမြို့ရိုးတည်ခြင်းအမှုကိုသာဝိုင်းညီ၍ကြိုးစားကြ၏ထိုမှတပါပတ်ဝန်းကျင်၌နေ၍ငါတို့ထံသို့လာသောတပါအမျိုးသားကိုမဆိုဘဲယူဒအမျိုးသားတို့နှင့်မင်းအရာရှိ တရားငါးချိတ်တို့သည်ငါစပွဲ၌စားတော့မြဲရှိကြ၏နေတိုင်းငါစပွဲကိုနွားတကောင် ရွေသောသိုး၆ကောင်ကြက်များကိုစီရင်ရ၏ဆယ်ရက်တခါများစွာသော စပြည့်အမျိုးမျိုးကိုလည်းတင်ရ၏ထိုများလောက်ကုံတော်လဲလူများတို့သည်ပင်မန်းစွာအမှုဆောင်ရသောကြောင့်မြို့ဝန်၌ရိတ်ခါကိုငါမတောင်းအိုကျွန်ုပ်ဖျားသခင်ဤလူတို့အဖို့အကျွန်ုပ် ပြုသမျှအတွက်အကျွန်ုပ်ကိုအောက်မေ့၍ကျေးဇူးပြုတော်မူပါ